တုတ်တန်ကျန်ခန်းကြီး29အငယ်1မှ7နေ့ပြန်နေ့ကိုအမိပြု၍မဝါကြွားနှင့်တရက်အတွင်းတွင်အဘယ်သို့ဖြစ်လိမ့်မည်ကို မသိနိုင် ကိုယ်တိုင်ကိုယ်ကိုမချီးမွမ်းဘဲသူတစ်ပါးချီးမွမ်းပါလေစေကိုနှုတ်နှင့်ကိုကိုမချီးမွမ်းဘဲကိုနှင့်မဆိုင်သော သူတစ်ပါးချီးမွမ်းပါလေစေကြောက်နှင့်တဲသည်လေ၏မိုက်သောသူ၏ဒေါသသည်ထိုနှစ်ပါးထက်သာ၍လေ၏မာနသည်ကြမ်းကြုတ်သောသဘောရှိ၏ ဒေါသသည်ပြင်းထန်တတ်၏ညူစုသောစိတ်ကိုကားအဘယ်သူစီး၍ခံနိုင်သနည်းထင်ရှားစွာဆုံးမပြစ်တင်ခြင်းသည်တိတ်ဆိတ်စွာချစ်ခြင်းထက်သာ၍ကောင်း၏အဆွေခင်မွန်းသည်ဒံပေးသောအခါတစ္ဆာဆောင်လျက်ပြီးရန်သူမူကားနန်းသောအခါလှည့်စားတတ်၏စား၍ဝသောသူသည် ပြားလဖို့ကိုပင်ညင်းပယ်လိမ့်မည်မွတ်တိတ်သောသူမူကားခါသောအရာကိုချိုသည်ဟုထင်တတ်၏ မိမိနေရာကိုစွန့်၍လဲသောသူသည် မိမိအတိုက်ကိုဆွံ့၍လဲသောငှက်နှင့်တူ၏နန္ဒာစီနှင့်နန္ဒာရည်သည်ရွှင်လန်းစေတကဲ့သို့ကြီးညိုသောစိတ်နှင့် အကြံပေးတတ်သောအဆွေခင်မွန်း၏ချစ်ပွေသောလက္ခဏာသည်ရွှင်လန်းစေတတ်၏ကိုအဆွေခင်မွန်းနှင့် အဖ၏အဆွေခင်မွန်းကိုမစွန့်နှင့် အမှုရောက်သောကာလ၌ညီကိုအိမ်သို့မတော်နှင့်ဤသောအိမ်ဤချင်းသည် ဝေသောညီကိုထက်သာ၍ကောင်း၏ ငါသာပညာရှိလော့ကဲ့ရဲ့တော်သူ၏စကားကိုငါချေနိုင်အောင်ငါစိတ်ကိုရွှင်လန်းစေတော်တမာတိရှိသောသူသည် အမှုကိုမျှော်မြင်၍ပုံရှောင်လျက်နေတတ်၏ဉာဏ်တိမ်သောသူမူကားအစဉ်တိုင်းတွား၍အမှုနှင့်တွေ့တတ်၏အငယ်73မှ22မကျွမ်းသောသူအတွက်အမျိုးပြတ်သောမိမအတွက်အာမခံတတ်သောသူသည်အဝတ်အဆရှိသောဥစ္စာ တစုံတစ်ခုကိုပေါင်ထားစေ။နာနှင့်စောစောထ၍မိမိအဆွေခင်မုန်းကိုကျဲသောအတန်နှင့် ကောင်းကြီးပေးသောသူသည်ကျိန်ဆဲခြင်းကို ပြုရရောက်၏။ရန်တွေ့တတ်သောမယားသည်မိုးတီးစွာရွာသောနေ့၌အဆက်ဆက်ကြသောမိုးပေါက်နှင့်တူ၏။ထိုမိမကိုတိမ်ထားသောသူသည် လေကိုတိမ်ထားသောသူနှင့်တူ၏။လက်ရလက်၌လိန်သောနန္တစီကိုဝှက်၍မထားနိုင်။တန်ကိုတန်ဖြင့်ထက်စေတကယ်သို့ လူသည်အဆွေခင်မွန်း၏မျက်နာကိုထက်စေတတ်၏သင်မောတဖန်ပင်ကိုစောင့်တော်သူသည်သင်မောတဖန်သည်ကိုစားရ၏ထိုနည်းတူတခင်မှုကိုဆောင်ရွက်တော်သူသည်ဂုံတရေကိုရတတ်၏ရေ၌လူမျက်နာချင်းတူတကဲ့သို့လူတယောက်နှင့်တယောက်စိတ်တဘောတူကြ၏မရဏနိုင်ငံနှင့်အဘရုံနိုင်ငံသည် အလိုမပြည့်စုံတကဲ့သို့လူတို့မျက်စိသည် အလိုမပြည့်စုံတတ်ငွေစစ်เสียဖို့ မိုက်ရှိ၏ရွှေစစ်เสียဖို့မီးဖို့ရှိ၏လူကိုစစ်เสียဖို့သူတပားချီးမွမ်းခြင်းရှိ၏မိုက်သောသူကိုစပားနှင့်အတူဆုံ၌ကြည်ပွေးနှင့်ထောင်းတော်လဲမိုက်သောသဘောမထွက်တတ်အငယ်23မှ29တင်းဤတိုးစုအကြောင်းတို့ကိုတည်ခြင်းကကြိုးစားလော့နွားစုတို့ကိုလည်းစိစိကြည့်ရှုလော့စီးစိမ်သည်အမြဲမတည်တတ်ရှင်မြင်းဤစီးစိမ်တော်လည်းလူမျိုးအစဉ်ဆက်မတည်တတ် မြက်ပင်ပေါက်တတ်၏ပြိုးပင်လည်းထင်ရှားတတ်၏တောင်ရာအသီးကိုလည်းသိမ့်ရ၏တိုးတငယ်တို့သည်တင်ဝတ်เสียဖို့စိတ်တို့သည် မြေအဖိုးကိုဖြည့်เสียဖို့ဖြစ်၏တင်စားเสียဖို့အိမ်သူအိမ်သားစားเสียဖို့ကျွန်မိမများကိုကြွေးเสียဖို့စိတ်နှုတ်လောက်လိမ့်မည်